Paul P ทลำลักบุนีนาลายไม้ซาละซอมกว่าละนี่คอกปีซอมงาละลีนาจินาเตทุงยัดสักนาลายเสียงโทอินมีเตอินทัศยาโลอาทูอังเอตตอนตุงนาดีงุนจีฮีลูกาเลียนซอมละกิยาดอแนวขาด มีเตอินทุงเอ็ดกิซัมอกิสักหุนอุออมไงเลตัวหุนเป็นอัตเกียมหุนและอนุนต่างนาอุอเบยดิงต่ออกิบัดหุนอฮีฮีจะดำเตอินนิคัดคิดนิคัดกุมคัดคิดกุมคัดอังอาอุอลัมดังเฮปินาเตพอกลวินปเสียนทุพาเตหางินอามาตุงอาผัดนาจงเปลอุฮีอจิอุหงนัดจางินปเสียนหงพอกปันอุฮีมีหิงหาดนาเต็งอเบยจางินปเสียนหุนาอกิสับลำอุ หองพอกปันอุฮีลุงซิมตักปีต่อมาเกียงอหูนาอังเงินเตเกียงปันินหองเฮปีปะเซียนเลงัดไงโลฮีจินัดหุนเลจิดำหุนจียงอินอามาอิบุกนาอฮีฮีလေတုငါအုံးလိုက်မဘငင်တူအင်ဇုံခရစ်ဟောင်ဟေပိထေဇတောမန်မဟီလိုက်ဟီအမဆုငါနတ်နာခဲပအဒမ်နဒင်းဇတူဇုံခါနာခဲပဥထာဒိမ်စကိကစက်ဒင်းဟာနာအုံးဟီ tang lai a nong zui te ma bangin tu phana nong zui te in jong china te thu anget sak ding u hi hi up na ta thu nget na in china te dam sak ding a hi manin dam na in zui ding hi pasian kamcham te honga sang the ding upna i khamwan na hi kha siang thowang let na eite in inei hi china te tunga amau te in akhudu nga dinga amau te in damna nga ding u hi ma ku alian som laguk anew som lagiat chi topa kamcham pen sol tak te hun lai ma bangin tu hun in zong mwan hwai lai hi tua in pasian ta te ham phat na hi a tua ta kisai khem pe i upna in ale ding hi hi chris na sem te pen ama na sem na ringa akhut zat hi a amau te tung tonin ama in awang let na jangkhin wam hi eup na khut to pasian kyanga china luna te ipuak ding pen in a sep a hi hi dam sak pa a up na ringu zong i hil ding a hi hi china te lamet be te le gen thei te in ama tha amwan ding u han so ding hon pa in de hi chungket na akinga nang ama thu iman chiang bekma in ama kam cham te inga thading hi la phuak pa in kalung sunga mo nop na kanai lai teng to pa in ka thu hong zalo ding hi chi hi la te number som guk le guk tang som le gyan na lungsim khen khat phel khat bek to ama thu iman le zong ama kam cham te inga ke ding hi lai siang tho sunga china te dam na ding thunget na to ma ma to kisai hong hil hi a hi zong in to bang thunget na nei ding pen thu pi ma ma a lim tak a ngai sut phot na lo to มอกฮีดิงฮิโลฮีจินาเตอดัมนาดิงทรงเงนาตัมปีเตอาอุบนาอกิจิเปนอุบนาฮิโลอินอุบหมอนาเปวฮิโซฮีมีตัมปีอินอมาวนับตัดนาฮางินนัดนางาอุฮีပြန်ပိထုခမ်တေဆန်ထောနာထုဂီပီတေတော့ကီတောကင်အမောက်တေနုံတလောဦးဟီကင်ခတ်တေအင်အနေကနာအဒွန်နာအကိဇပ်နာဦးလေအနဆပ်နာဦးဝချီဒမ်နာထုခမ်ဇွီလောဦးဟီလုံစင်လက်ပုံပီအဇောင်ခါလ်ဆက်ပန် tat khial siat na hang hidden pen hi to bang mi te in chidam na thupa nga ama le uzong amau te tampi ma in leitung le khalam thukham te dan lo in palsat ve ve ding wa pasian in athunget na te u za in dam na pe ma le zong chidam na ta ki tuak lo wa agam tat na te u azom thei ding ki dek na om lo in adu pe u ane thei ding in hong ki gen lai ding u hi ตัวบังมีเตอดัมนาดิงิน pasian in nalam dang bol mok le mo na lam tha apia swang ding hi chidam na te ki twang lowa gam tat na te u apai khia ding hit lo a amau te adam mo na u adam sak ding in pasian among ding a mi te hil na in amok na na sep hi hi amau te in thunget na pana ama thupa anga na dingun asia bol non lo a apha bol ding in akisin ding u hi hi akim apa muzong siang thodinga agam tat na na uzong man ding hi leitung lam le kha lam te ki sai pasian thu kham te to ki to ka anun tak ding u a hi hi achidam na ding wa thunget sakna ade te kyanga leitung lam a hi ya kha lam hi zongin pasian thu kham te palsat na in mo na hi na le ama thu pha te anga the na dingun tua mo na te pulakin nu siat kul a hi na te siang taka gending a hi hi lai siang tho in khat le khat na khel na u ki polak un la na chi u adam na ding win khat le khat a ding thu ki nget sang un chi in hong sol hi james alian nga anew som le gu thunget na adei te in angai su ding in hi bang in pau un na lung sim le na nun tak na sung a thu sim te kong thei pi ke u hi ตัวเตนังเล็ปเซียนเบกินนาเทอุฮีนโมอนาเตนักสิกเลตัวเตนปุลากดิงอฮีฮีไอตัวมกัวมาเทปีโลโมอนาเตเป็น pasian le mi hing ki kal a palai khat bek a hi chris kyanga polak ding a hi hi mi khat pe in mo na abol khak le medik jesu chris a hi palai khat pa kyanga in a hi yo hang masa alian ni anew khat mo na a ki chi khem pe pasian tunga khel na hi a chris tung to na ama kyanga pulak a thum ding a hi hi akilang mo na khem pe akilang ma a pulak ding a hi hi mi tunga ikhel le zong amau to kelemna i bolding a hi hi chidamna adei mi te in migen siat na anei ule insung khosung polpi sunga kilem lo na piang sang in ki pol nei na ki thu twa lo na apian sak ule gam tat hoi lo khat peu မောနာဆုံမိဒ ங တေတုန်ဆက်အိုလေပစီယန်တုံလအခက်ခါကနာတေတုံအဝါပူလာကအာအထုမ်ဒီငအိုအဟီဟီအေတေအင်အီမောနာတေပူလာကင်အထုမ်လေအီမောနာတေဟောင်မိုင်စကာအီဒိကလောနာခဲမ်ပေပန်ဟောင်စီယန်ဆက်ဒီငအင်အမမွမ်ဟွိုင်အင်ထူတန်ဟီယောဟန်မဆာအလျန်ခတ်အနဲကွာခဲလနာတေအကီဘောလ်ဖတ်ခိချ ्यांग इन चिनाते किसपनाते अमा खा इन होमकाइ ना बंग इन तोपा तुंगा igen ding hi ama in mi khem pe omin chia ru to the hi leitunga mi dang khat zong a om lo ding bang phialin mi mal khat chiat aman hong don hi amau te chiat a ding in ama in a it atapa hong pia hi pasian hong it na lian ma ma a kiam ngei lo a hi ma bangin china te in zong ama muang a alung kim da dingun han that ding a hi hi amau le amau kilung hi mo sang na in thazom na le nat na piang sang hi ลุงคำนาเลดานาปนินอมาวเตหองโทเคียเลอูอมาวเตจิดำไปจดิงฮี ba hang yam chi le ama he pi na alam en mi te to pa mit in en hi la te nam bat som thum le thum tang som le gyan na china te a ding thunget sak na a akilom bang thu inget ding ei te in i te ke hi a chi pen i phong ding ki sam hi room alian gyat anew som ni lagu i dei thu pa pen e a ding in a hoi bel hi ding mo hi lo ding chi ei te in i te ke hi to hi manin i thunget na a to pa o mi hing sunga thu สิมเข้มเปินังมันนะเทฮีฮิมีเตทูนังมาอเทเปนนะฮีฮี palai jaisu in amaute ading in anun tang na pia hi kote it theiza sang in ama in amaute a it na lian zo hi to hi chang in nangma min than na ding le china te nop tom na ding in amaute adam na ding u jaisu min to kongyan u hi adam ding u nangma de na a hi ke ma le zong ne he pi na in amaute he ne ma na om pi na in amaute gimna te anop tom sang na ding in kong thum u hi chi thu te aki hel ding kelam hi pasian in akipat na pan atom na dong the hi mi khem pe te lung sim zong aman the hi mi hing thu sim khem pe zong aman phok hi china te dam king ma le zong amau te tunga atung the ding hak sat na te amau te in thuak zo ding mo thuak zo lo ding chi zong aman the hi nung talai le u amau te leitung ading in thupa hi zo mo samsiat na hi zo chi zong aman the hi ตัวหิมันินลุงซิมตัก phi to thu nge chang in a hi zong in ke de na bang hi lo in nang ma de na bang hi zata hen ichi ding a hi hi luka alian som ni le ni anew som le ni gesemane huana jesu in zong pa o a hi the liai le hi hai ke to hong ki pel sang in ma te alian som ni le go anel som tum le kwa chi a thu anget lai in hi kamal te ma to pasian khut sunga na ki a bhi pasian tapa ading in hi kamal te kilom a hi le akhyal the le asithei mihing te zat ding in kilom zakan lai lo ding hiam ahoi berlin chile hang na khem pe athei pa pasian tunga ede na khem pu e abding a hi hi twa changin mon tak pi na to နာခဲပဝအမအိမဝန်ဒင်းအဟီအမဒိတ်နာတကိတောကာအင်းရက်လေအင်းရက်နာတေပစီယာနင်ဟောင်ဇာချီအထေဟီအဟီဇုံအင်ကေအပ်နာလုံစင်အုံလောပီယာအဒိတ်နာမော့ငက်တယ်တလ်ပန်မန်လောဟီအထုငက်နာတေအင်ပိုင်ဇီယာခတ်နေဒင်းငါထုပြန်းနာဆောလနာဘန်းဟီလိုအင်ထုမနာဒန်ဟီဇဒင်းဟီ นัดนาอดัมนดิงินปเสียนินอามาวังเลนามาอมาต่ออาเซบนามุนอมเทฮีจินาเข้มเปตัวบังอากิดัมสักฮิคินสามโลฮีมีตัมปีมาเจซูสุงะกีมุสักฮี ตัวกิปันินตอปาสุงาอสิมีเตอหัมพาอหีฮีฮีฮีอมาวเตอกิมนาอุปันอตอลงะเทดิงอุฮีอาอกัมตัดนาเตอุนอมาวนุงซุยดิงฮีจีอินคาเสียงโทอินเกนฮีมังมุนาอเลียนซอมเลลีอเนวซอมเลทุมจีอาอเกลดิง patmos tuikul a john kisol hi china te in damna anga ke ulezong upna anei lo man u hi chi a emo sang ding a hi lo na hi thu panin imutheihi ithunget na te hongki pepa lian lian le idei takhi hongki piak pak lo chiang a hiya ilam et bang lo pia hongpian chiang a hi zongin eite ilung ke theihi ithunget na ahun lian le idei na bang liana a hong pe ding in pasian pen pilwa in diklwa hi eide bang vi ve sang in eya dinga hoi pen ding in aman hong pe ding hi ama chim na le it na te muan hoi a hi manin eide de na hong zui ding in ama isol ding hi lo a ama de na banga a hong sep khia ding in inget ding hi zo hi เอเดนาและเอกินนาเตเป็นอามาเดนาบังบังอีสังดิงกิสัมฮีอีอุปนาหงกิเจนาเตเป็นเอพัดตัวมดิงฮิจอฮีอีอุปนาเป็นปเสียนทุตุงเบกะเกงาอาอากีบอาเขามาเฮียมอาฮิเกและทุเปียงคัดเปิวโตกิจุยาอากิเคลสุกอากิเคลโตเฮียมจิทูเตอินกิลังเคสักฮีอุปนาเป็นจัดเขียนนาโต ทาหาดีตอปาอังอักเตอาดิงินลายเสียงทสุงากำเจียมันพาอมหิลำพอกอินพอกจอนาลุงด้วยนาอินไอดิงฮีฮิทูเตมีเข้มปอินเทโลฮี topa dam sakna angen mi tampi in athuket na te u kipepa lian lian ding a tua bang a hi keile upna agina lo hi ding hi chi in ngai sun u hi hi thu hang in nat na to azong khal mi te khen tel siam na to agam ta theina ding in hoi taka hil ding ki sam hi amau te a hu nuam alom te u tunga atawan u amau te in olmo lo a a om lo ding u a hi hi adam ki theina ding un pasian zat tui te zong zang lo a a om ding u hi lo hi เพมนาอกิเคียลเทอลาวหวยขัดอมฮีทุงเงนาตอดำดิงจีอินอุมูอหิมันินอุบนาในโลฮีจีอกิลังสังเทดิงินนาขัดเปียวเปียวอหิดิงอุลาวฮีสีนาตมวลอคุมเทดิงาอกิลัมเอดูเลอมาวเตอินอหิดิงบังอาอเดนาอุบังอินอวายเตอุหอมสาดิมเดียมาอเนดิงอุออลมอลอดิงอุฮิโลฮีกิเคนหุนเจียงาออิดอังไอเตอุตุงาอเกนนบเตงอุ hilna hiya han so na hi zongin again khia ding u lau ke u hen thungket na to chidam na ding han cham te in zatui za ha anga the bang bang u azat ding u a ol mo lo ding u hi lo hi anaval val adam na ding le dam saking na ahu ding in pasian bol sa dam the na te zat na in up na lang pan na hilo hi pasian to sep khop na amau ma ma zong dam king na ding a hoi bel muna ki koi na in up na lang pan na hilo hi nun tang na thu kham te i the the na ding chiang a pasian in to te koi hi ตัวเทเทนาเตอิจัดดิงมาอินเอบัดพังดิงอินกิกอยฮีเอเตอินจิดัมกิกนดิงอินจัดเทเคมเปอจังอาหัมพัดนาเคมเปอลาอาเปียนปีทุกคำเตตอกิตัวกาอิเซบดิงอฮีฮีจินาเตอดัมนดิงอินทูอิงเอ็ดจังอินอิฮันจิยามเทจาอินฮันจิยามอาอามาตอเซมคอมเทฮีมันิน pasian tunga lungdam na ko in ama bol sa zatui te tunga ama thupa inget ding a hi hi dam the na zatui te zat ding a hi na pasian thu in hong lak hi israel kum pi pa hezekia achina a pasian kam sang khat in ama siding a hi na thu wagen hi ama in to pa tunga thu ngen hi to pa in ama na sem pa thunget na sang hi anun tang na kum som le kum nga khan sang ding a hi na thu จะสักที pasian kyang pana kamal khat in hezekia dampa sak the hi a hi hang in theiga goi zan sa lom khat la in ameima atwa ma le ama dam ding hi aisaya alian som thuble giat anew som ni la khat chi in ki hil hi china te adam na ding thu inget chiang in bang bang hong piang tele pasian i up na ikyam sak ding hilo hi da na a hong tun ma le zong pa pasian in ikama hong tul a hi lam phok in to hai kha idon ding hi hi a hi ke ya dam na hong pian ma le zong he pi na to dam sak na anga mi in piang sak pa to ki chiam na thak nuaya a om a hi lam amang it lo ding ki sam hi mi phak som a kidam sak chiang in khat hong cha ki gin jesu hong pa toy hi pasian he pi na in alung simu asu khak lo ngai sut na nei lo mi phak kwa te bang in e te khat jong om ke ni a hoi a ki ching thu pa khem pe kilam dan na anei lo alim zong aki heilo khowak te pa kyang pana hong pai hi hi james alian khat anew somle segi